ဒီနေ့စဉ္ညာလျှောက်ပုံနဲ့စဉ္ညာလျှောက်ရာမှာရနိုင်တဲ့ကျိုးငါးမျိုးကိုဖော်ပြဟောကြားပါမယ်။စဉ္ညာလျှောက်ရာမှာများအားဖြင့်၃ပိုင်းပေါ့ရှောင်နေကြပါလား။၃ပိုင်းအပြင်၆ပိုင်းလည်းရှိပါသေးတယ်။ တောက်ပါလို့ဒီနေ့တော့ဒီတလားမှာ၃ဘိုင်းလျှောက်ပုံပဲရှင်းပြပါမယ်။အဲဒီ၃ဘိုင်းကတော့ကြွတာရယ်လမ်းတာရယ်ချတာရယ်ဒီ၃ဘိုင်းပါပဲ။အဲဒီ၃ဘိုင်းမှာတစ်ဘိုင်းတစ်ဘိုင်းမှာနာနဲ့ယုတ်တရားတွေအပြည့်ပါနေပါတယ်။ကြွစေခဏမှာနာနဲ့ယုတ်တရားပါပုံတွေကတော့ကြွကျင်တဲ့ နံတရားလေးရှိပါတယ်ပြီးတော့တဖြည်းဖြည်းအပေါ်ကိုပေါ့ပေါ့တက်ပြီးတော့ကြွကြွလာတဲ့ရုပ်တရားရှိပါတယ်ကြွကျင်တာကနာကြွတာကရုပ်အဲ့ဒီနှမျိုးရှိပါတယ်အများဝါဒအတိုင်းဆိုရင်တော့ကြွတယ်လို့ပဲခေါ်တာပါပဲဒီထဲမှာတက်ခွက်ကြည့်လိုက်လို့ရှိရင်စာနီးအရာပေါ့လေကြွကျင်တာလေးလည်းပါနေတယ်ကြွကြွလာတာလေးလည်းပါနေတယ်အဲ့ဒါလေးကြီးသိရအောင်လို့ ကြွစေခဏမှာပြေးကလေးကြွတာကစပြီးတော့ဆုံးသွားတဲ့အထိတရားဆိုင်ရှင်လာကြပြီးတော့ဆွဆွမြင်မြင်ရှိမှဖို့လိုပါတယ်ကြွရလနာခြားရင်းနဲ့ခြားနာယုတ်ပြီးကြွစေလှမ်းစေရှိမှစေအမြဲရှိမှကြွစေလေးမှာနာနာယုတ်တရားကြီးအတွဲလိုက်အတွဲတွဲလိုက်ဆက်စားပြီးတော့ဖြစ်နေပုံကိုသိဖို့ရဒီဒီခြားရပါကြွကျင်တဲ့စိတ်ကလေးအစပြီးတော့ဒီချင်းဒီချင်း ကြွသွားမှုတွေပေါ့ပေါ်ပြီးတော့တက်တက်သွားတဲ့ကြွသွားမှုတွေအမြဲတစေစိတ်အားဆိုင်မှုပါဖို့လိုပါတယ်တရားစိတ်ဆိုတာတမ္မာဝေမမိတ်ခင်ခေါ်ပါတယ်နိလမှန်စွာကြောင့်ကြစိတ်ပြေမှုပေါ့အဲဒီကြောင့်ကြစိတ်မှုဟာမြင်ရသွားလို့ရှိရင်လည်းပဲလွန်နိုင်တယ်လွယ်နိုင်ပါတယ်နည်းနေတယ်လို့ရှိရင်လည်းပဲအဲဒီကြွကြွမှုပေါ်မှာမမှီဘူးမရောက်နိုင်ဘူး ပြီးတော့လွန်တာလည်းမရှိများတာလည်းမရှိနည်းတာလည်းမရှိအောင်လို့အခြားတစ်ဖက်ကချိန်လက်ကြိုက်ပြရပါတယ်ရွေစည်းချက်ဆိုတာပေါ့ရွေစည်းချက်တွေထားပါတယ်အဲလိုတရားဆိုင်မှုလည်းပါပြီးရွေစည်းချက်ချိန်လက်ကြိုက်မှုလည်းပဲပါပြီးဆိုရင်ခွင်ကြကိုကျွာစကားစပြီးတော့တောက်လျှောက်ဆုံးသွားတဲ့အထိဆွေးမြေစွာရှိမှတ်နိုင်ပါတယ်ရှိမှတ်ရအောင်မှာစိတ်ကလေးစူးပြီးလဲစိတ်ကလေးကပ်ကလေးကြာနေမှာပါပဲ စိတ်ကြွားစကနာမှာထင်ရှားတဲ့နာနဲ့ရိပ်တရားတနည်းအားဖြင့်အကြောင်းနဲ့အကျိုးတရားတွေကြောင်းကျိုးတဲ့တရားတွေရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားဖို့ပေါ်လိုက်သွားလို့ဆင်းရဲဖို့သူဘာတိုက်ယူဖြစ်ပုံတွေကိုအမှန်တိုင်းမြင်ဖို့သိဖို့ဆိုတာဉာဏ်ကသာသိနိုင်ပါတယ်အဲ့ဒီဉာဏ်ကလည်းပဲခုနပေါ်လာတဲ့အာယုန်လေးထဲမှာသူကလေးစိုက်ကလေးကက်ကကြသွားတဲ့စိတ်ဆူဆီးမှုတမာရီဖြစ်မှာပါတမာရီဆိုတာလည်းပဲ ပေါ်ရအာယုံကိုမိမိရရခိုင်ခိုင်မြဲမြဲလွတ်မြဲစွာဖတ်နိုင်မှာလွတ်မြဲစွာဖတ်နိုင်ဖို့ဆိုတာလေရှုွက်ထဲမှာစိတ်ကလေးရောက်တော့အဆက်မှုလည်းပါပြီးမှအချိန်လိုက်တယ်လည်းပါပြီးမှအကြောင်းပေါင်းစုံညီညွတ်မှဖြစ်နေပါတယ်ဒီတော့ကြွမှုခေါ်တဲ့ရှုွက်ပေါ်မှာရှုမှတ်တဲ့စိတ်ကလေးရောက်သွားအောင်တဲ့သွားအောင်လုပ်ရတာဟာအတိညာနဲ့နိကပ်ဖို့အတွက်လုပ်ပြတဲ့သဘောပါပဲ အတိညာနဲ့မနိကလို့ရှိရင်မုံမုံမှားမှားပဲတည်မှာပဲနိကမှာတည်တာဥမာအားဖြင့်ခလန်းလန်းကခြာတန်းကြီးသွားနေတဲ့အခါမုံမုံမှားမှားပဲတည်မှာပဲအတန်းကြီးပဲထင်နေမှာပဲဘာသာမှတည်မှာမဟုတ်ဘူးနည်းနည်းတိုးကြည့်လို့ရှိရင်လှုပ်လှုပ်ကလေးတော့တည်ရမယ်ဆိုတော့နိနိကကတိုးကြည့်လို့ရှိရင်တော့နှကောင်ပဲသုံးကောင်ပဲတွေ့နိုင်တယ်ရှာမှန်းတော့တည်လာပြီပေါ့အနိကဆုံးတည်ပြီးအနိကဆုံးရောက်သွားပြီဆိုရင်တော့ ခြောက်ကောင်လေးတွေဒီကောင်ကြီးတွေကောင်ကြီးကိုပြေချသွားလာနေတော့ပြည်ပြည်သားသားတွေ့ရမယ်။ဘာဖြစ်လို့လဲဆိုတော့အနိကသွားတာကိုဒီတော့အခုစိတ်အားဆိုင်မှုချိန်လာကြိုက်မှုဆိုတာရှိမှတ်တဲ့စိတ်ကလေးရှုပွင့်ရှုပွင့်မှာအရောက်ဖို့ရတယ်။တဲ့အောင်လည်းပဲအဲချိန်ရပြရတယ်အဲ့ဒါသိအရေးကြီးပါတယ်အဲ့ဒါအားကောင်းလေလေအတိစိတ်ကရှုွက်တဲ့နီးလေလေနီးလေလေပို့ပြီးတော့ပြည်ပြည်သားသားတွေ့လေလေပါပဲ။ တနည်းအားဖြင့်လည်းပဲရုပ်ရှင်ကြည့်တဲ့အခါဟိုကရုပ်ရှင်ပြင်ကော်ပြားရမှာပေါ့လေကြည့်နေလို့ရှိရင်တော့ဒီလိုဒီလိုပဲတရုပ်သေးပဲထင်ရတယ်အမှန်ကတော့ပြောင်းလဲနေတာပဲပြောင်းလဲလှုပ်ရှားမှုတွေအစဉ်ရှိနေတာပဲဒီမှာအဲ့ဒီသဘောမျိုးပါပဲကြွရတယ်ဆိုတော့ကြွပြီးကြွကြွခြင်းတဲ့စိတ်ကလည်းပဲကြွခြင်းတဲ့စိတ်အစဉ်အဆက်ဆက်ကလေးတွေပေါ့ဒီလားလေးတွေ သေချာသိစိတ်ကြည့်လို့ရှိရင်ဘုန်းကြီးပြောတာကမှအနည်းပါပဲတကယ်တမာတိဖြစ်လာလို့ရှိရင်အများကြီးအဟောင်းကျအတိဆက်ပြီးတော့ပေါ့လေအမျိုးမျိုးအဖို့မျိုးတွေ့နိုင်ပါတယ်အဲဒီခိုက်တာမှာလဲပန်စင်ကြီးကမဲ့ခေါ်တဲ့မဲ့ခင်၅ပါးပေါ့ဒီထိုက်လို့ပါသွားပါတယ်ပါပုံကတော့နိစ္စထားတဲ့ခြေတော့ခွာသားကစပြီးတော့ဆုံးသွားတဲ့အထိ အဲဒီကြွားမှုပေါ်မှာရှိမှတ်တဲ့စိတ်အပြည့်ရောက်ရေးအတွက်ကြောင်းရစိုက်ပြီးတဲ့ထောက်မှန်စွာကြောင်းရစိုက်ပြီးတဲ့စိတ်တွန်းအားပေါ့အဲ့ဒါတမောယုံမမဲ့ခင်ပါပဲပြီးတော့ဆွေးမြဲစွာကြွမှုကိုမလွတ်တမ်းရှိမိတာတမတတိမဲ့ခင်ပါပဲဆွေးမြဲစွာရှိမိရမှာသူ့ရဲ့စိတ်ကလေးကကလေးကြတော့တာ စမသမာဓိမဲ့ခင်ပါပဲသမာဓိဆိုင်ရာမဲ့ခင်၃မျိုးပါသွားပါပြီအဲဒီဟာပါသွားတဲ့အတွက်ကိလေသာလက်မခံပယ်လားစိတ်ချင်းကိလေသာမဝင်ရအောင်ကာကွယ်ပေးပြီးတော့စိတ်မတည်မလီမပွေရအောင်မပြတ်ရအောင်အဆုစီးပေးလိုက်တယ်ဒီခါမှာစိတ်တက်ခြင်းနဲ့ကိလေသာတွေငြိမ်းသွားတာပဲနောက်အာယုန်ထဲမှာစိတ်နဲ့တည့်သွားတာ ရှင်ရွယ်ပြီးသားသမသင်္ကပ္ပမဂ်ကင်ပါနေပါတယ်ရှင်ရွယ်ပြီးသလောက်ခုနကြွကျင်တဲ့စိတ်အစဉ်စဉ်လေးတွေကြွရုပ်အစဉ်စဉ်လေးပေါ့လေပေါ့လေပေါ့လေဒီပိတိဒီပိတိတိတိသွားတာကြောင်းကျိုးတိတိသွားတာအဲသမာဓိသမာဓိတိမဲ့ခင်ပဲပညာဆိုင်ရာမဲ့ခင်နှစ်ပါးလည်းပါသွားတယ်အဲ့ဒါပါသွားလို့ရှိရင်ကိလေသာမျိုးပါပြုတ်တော့တာပဲဒီမှာအစဉ်စဉ် ခွဲပြလို့ရှိရင်ရနိုင်တဲ့အကျိုးလေးလည်းပဲအဆင့်ချင်းပါသွားနိုင်ပါတယ်အဲဒါလေးကတော့အထူးကြောင့်ညထားပြီးတော့ဆွေးမြဲစွာရှုနေလို့ရှိရင်စိတ်ဓာတ်တွေရှင်ကျဲနေတာပဲအဲဒီအကျိုးရတယ်ရှုရအောင်မှာစိတ်ကလေးစိုက်ကြနေရင်ခုနနာဆက်ဆက်နဲ့ရုပ်ဆက်ဆက်ပေါ့လေအဲဒါလေးတွေပိုင်းခြားကြည့်နေတော့တာပဲ ပိုင်းခြားကြည့်ရင်နာနဲ့ရုပ်ကွဲတာလည်းပဲအတ္တတိရှိရှင်သွားတာပဲကြောင်းကျိုးဆက်ကြည့်တာလည်းပဲယုံမတံမြာတွေလည်းခင်းသွားတာပဲအမြဲပုံတွေပြီးလို့ရှိရင်မြဲတယ်ဆိုတဲ့အစွဲကြီးခင်းသွားတယ်တရရနဲ့ပုံဆုံးပြောက်ပြက်မှုတွေတွေ့လို့ရှိရင်ဆင်းရဲတာမြင်လာတော့ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲကြီးလည်းခင်းသွားတာသဘောတက်တက်ကြီးမြင်လာလို့ရှိရင်ဒိဋ္ဌိတွေလည်းဆင်သွားတာပဲအကျိုးတွေအဆက်ဆက်ရသွားတာလည်းဘူး ဒါကြောင့်ဒေချာစုစိုက်စိုက်ဟောက်ဖို့ရအတွက်ဘုန်းကြီးကတိုက်တွန်းရတာပါအဲ့ဒီလိုယုံနာကြောင့်ကျိုးဆက်ဒီပေါ်မှာခုနကြွကျင်တဲ့စိတ်အစဉ်စဉ်ကြွရုပ်စဉ်စဉ်ကြွကျင်တဲ့အကြောင်းကြောင့်အဲကြွရုပ်အကျိုးအစဉ်စဉ်ပေါ်မှာမမြဲပုံတည်တည်သွားတော့မာနတွေခင်းတယ်ဆင်းရဲပုံတည်တော့တဏှာတွေခင်းခင်းသွားတယ်သူသဘောတိုက်သူဖြစ်ပုံတွေ ပြည့်စည်သွားတယ်ဒိဋ္ဌိတွေကင်းသွားတယ်ဒီနည်းနဲ့ပဲမာနတဏှာဒိဋ္ဌိတရားတွေမှာပြုတ်ပြုတ်ပြုတ်ပြုတ်သွားတာဒီနည်းနဲ့ဖြုတ်ပြရမှာပါအဲဒီတရား၃ပါးကိုပါဠိလိုပပင်ကြတရားလို့ခေါ်ပါတယ်ပပင်ကြဆိုတာအဲဒီတရား၃ပါးနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်ကိုတန်တရားမှာရှည်အောင်ပေါ့ရှည်အောင်ဖြစ်ရတာမဟုတ်လို့ပပင်စာလို့ဆိုပါတယ် ခုတခါမမျက်စိရဲ့သဘောပဲဆိုတာသိနေတော့သူတို့မချက်နိုင်တော့ဘူးဒီမှာကျုပ်ကျုပ်သွားတာပဲဒီမှာလည်းငင်းအကျိုးလေးတွေရတာပပိစာတရားလေးတွေကိုကျုပ်အောင်ခါတယ်ကျင့်အောင်ခါတယ်လုပ်လိုက်တာဒီအကျိုးတွေလည်းရလာတိတ်ကောင်းလာကြောက်မှုနဲ့စပြီးတော့ဒီလောက်ရှင်းပြလို့ရှိရင်လုံလောက်ပါပြီကိုယ်တိုင်အားထုတ်ကြည့်တဲ့အခါသိပါလိမ့်မယ်နောက်ရှားမှုနဲ့စပြီးတော့လမ်းတော့မဲ့အပြုဟာလမ်းကျင်တာလေးကနားလမ်းတာကရုပ်ပေါ့ အဲ့ဒါတွေကိုလည်းပဲအစကအဆုံးထိသူဆိုင်ပြီးတော့မှတ်ဖို့လိုပါတယ်သူဆိုင်မှလို့ရှိရင်လမ်းကျင်တဲ့စိတ်အစဉ်စဉ်အနတရားလည်းသိလာမယ်တနည်းအားဖြင့်လမ်းကျင်တဲ့စိတ်အစဉ်စဉ်အကျိုးအကြောင်းတရားကိုလည်းသိလာမယ်လမ်းရအစဉ်စဉ်တိုးတာတွေတောလာတွေပေါ့လမ်းရအစဉ်စဉ်ယုတ်တရားတနည်းအားဖြင့်အကျိုးတရားကိုသိလာမယ်ဒါလေးတွေအဟောင်းပြအတိတ်ဆက်နေပုံလေးတွေဆင်းရဲပုံလေးတွေဒီလိုတိုင်းသိပုံလေးတွေသိလာမယ်ထို့တူပဲ နင်းချတဲ့အခါမျိုးမှာမထားတဲ့ခြေတော့ဆွတ်ဆက်ကစပြီးတော့ညီကြီးပေါ်သုံးမှုကြောင့်ပေါ်တည်မိတဲ့အထိတေးတိချာချာပေါ့လေဆရာသက်ချိန်လာကြပြီးတော့ဆွေးနွေးစွာရှိရင်ခုနကြွချိန်ကတိပုံမျိုးတွေပေါ့လေလေးလေးပြီးတော့ဤဤပြီးတော့ကျသွားတာတွေကျန်တဲ့ပုတ်တိုက်တဲ့အခါမှာတိပုံတွေနာဆက်ဆက်ရုပ်ဆက်ဆက်တွေလည်းမိသူတိသွားမှာတိသွားလို့ရှိရင်ခုနတို့ပြတဲ့အတိုင်းအကျိုးတွေအများကြီးရဖို့ရရှိပါတယ် ဘုရားကိုယ်တိုင်ကလည်းကြီးညာလျှောက်ရာမှာအကျိုး၅မျိုးပေါ့လေခေါ်ကြတဲ့အချက်ရှိပါတယ်ပထမကျိုးကတော့အတ္တနဲ့ခမအတ္တနဲ့ခမဆိုတာခရီးစီသွားနိုင်တယ်ခရီးသွားတဲ့အခါမှာခိုင်နိုင်မှာမှာပေါ့လေမမောမပမ်းနဲ့သွားနိုင်တဲ့အကျိုးတဲ့ပြန်လက်တက်ကရဟန်းတော်များဟာအခုဖြစ်လို့အဲတက်ရင်နေရာမရှိတော့ကိုယ့်ခြေတော့ကိုအားကိုးရတာ哦 တရားထုတ်စဉ်ကဈဉာအလေးကျင့်ရထားတော့တဏှာမတဏှာသွားလို့ရှိရင်သူတို့ဘာမှဝင်မလေးတော့ဘုရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲသုတ္တန်ကြီးရဘိက္ခုတွေကြီးပါပဲပြီးတော့ဒုတိယအကျိုးကတော့ပဋ္ဌာနဲ့ခမောဟောတိပဋ္ဌာနာဆိုတာအထူးကြောင်းရထားပြီးတော့ကိုယ်နဲ့တမငဲမကွယ်ဖဲနဲ့စွန့်စားပြီးတော့အထောက်ရတယ်အခုလိုကမ္မထအလိုမျိုးကိုပဋ္ဌာနာအလိုခေါ်ပါတယ်အဲဒီကမ္မထအလို အထုတ်ရာမှာခိုင်ခိုင်ခန့်ခန့်ရှိတတ်တယ်ဝိရိယကြီးကြည်ဝလာတတ်တယ်ဝိရိယကြီးနှစ်ထပ်ပါပါလာတတ်တယ်ဆိုရယ်ဝိရိယကြီးအားကောင်းလာတတ်တယ်ဝိရိယနှစ်ထပ်ပါပုံကတော့ကြွတဲ့အခါမှာကြွမှုလေးဖြစ်ရေးအတွက်ရိုးရိုးစိတ်ဖြစ်ပေါ်နေပါတယ်အဲဒီရိုးရိုးစိတ်ထဲမှာဝိရိယပါသွားပါတယ်အားမဆိုင်ပဲနဲ့ဒီကြည့်တော့မှလို့မရပါဘူးအားဆိုင်မှမှလို့ရပါတယ် ပြီးတော့ကြွကျင်တဲ့စိတ်အစဉ်ကြွစိတ်ခဏမှာကြွကျင်တဲ့စိတ်အစဉ်စဉ်နဲ့ကြွရုပ်အစဉ်စဉ်မလွတ်တတ်မှတ်နိုင်ရေးအတွက်အထူးကြောင့်ရထားတဲ့တမောယမမခင်ပါနေတယ်ဒီမှာဝိရိယကြီးနှစ်ထပ်နှစ်ထပ်ပါနေတာထို့သူပဲလှမ်းစေခဏမှာရိုးရိုးစိတ်နဲ့ရိုးရိုးဝိရိယနဲ့လှမ်းတာရိုးဝိရိယနဲ့လှမ်းလို့တန်းကျင်တဲ့စိတ်အစဉ်စဉ်နဲ့လှမ်းရုပ်အစဉ်စဉ်သိဖို့ရတစီကြောင့် စိုက်နေရဟောဝိရိယတွေပါနေတယ်နှစ်ထပ်နှစ်ထပ်ပါနေတယ်ခြားစက္ကနာမှာလည်းပဲထုံီ၎င်းမရိုးစိတ်နဲ့ခြားတာရိုးစိတ်ထဲမှာကရိုးဝိရိယပါသွားတယ်ရိုးဝိရိယရိုးစိတ်နဲ့ခြားတော့ခြားရင်လည်းစိတ်အစဉ်စဉ်နဲ့ခြားရုံစဉ်စဉ်ကိုလည်းပဲနောက်ကနေပြီးတော့ရှင်တဲ့စိတ်ကလေးတွေကိုရောအောက်ကိုဤပြီးတော့လေးလေးပြီးတော့ကျသွားတဲ့အမူအရာတွေကိုရောအထူးကြောင့်ညထားပြီးတော့ဆွဲမြတ်စွာရှိနိုင်ရေးအဲကြောင့်ညထားပြီးတော့ ကြောင်းရဆိုင်ပေးနေတာကမှသံဝရမဲ့ခင်ကြီးပါနေတယ်ဝိရိယတွေကနှစ်ထပ်နှစ်ထပ်ပါနေတာသိကောင်းလားဒါဝိရိယအားပေးတဲ့အလုံးတဲ့သိကောင်းလားဝိရိယအားများလာတော့မပြင်းတော့ဘူးပေါ့ဒါပေါ့ဒီလိုတတိယကျိုးကတော့အပ္ပဘာရောဟောတိယောဂခင်းပြီးတော့ကျမ်းမာရည်ရတတ်တယ်တဲ့ဟုတ်တယ်ထိုင်ကြီးပဲနေမယ်ဆိုရင်အရိယဘုရားမမျှတော့တွေးအတွားလာတာမကောင်းလို့ရှိရင် ယောဂတွေရတတ်တယ်။လူစည်းရလျှောက်တယ်ဆိုတော့သွေးအသွားလာတွေကောင်းတော့ blood circulation ကောင်းတော့လည်းရှိကျန်းမာရေးတွေရလာတာကျန်းမာရေးညီညွတ်သွားတယ်။အဲဒီကျိုးလည်းရပါတယ်။ပြီးတော့သရုဒ္ဓကျိုးကတော့စားထားတဲ့အစာအစာတွေညံ့ညံ့တာတာကြီးညက်တယ်အစာကြီးညက်တဲ့အကျိုးပေါ်လေးအဲ့ဒါရတယ်တဲ့အထူးအဖြင့်တော့အိယာထကစားနဲ့စားတော့ပြီးစားဆိုရင် စဉ်းဉဏ်လျှောက်ဖို့သိလိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အိယထာသမအေးမွာတွေပဲနဲ့စဉ်းဉဏ်အရှင်းမလျှောက်ဘူးတော့မဟုတ်လုံလောက်မလျှောက်ဘူးဆိုရင်တစ်ဆက်ဆက်နဲ့နေတတ်တယ်။သာတော့ကိစ္စမှာလည်းလုံလောက်အောင်စဉ်းဉဏ်မလျှောက်လို့ရှိရင်ဓမိစိတ်တက်ပြီးတော့တစ်ဆက်ဆက်နဲ့နေတတ်တယ်။အဲတော့စဉ်းဉဏ်လျှောက်တော့ခုနငြိမှုတွေလည်းပဲပေစား ပယ်ရှားနိုင်ပြီးတော့ဆင်းရဲတာတာနဲ့အထုတ်နိုင်ပါလေနောက်ဆုံး၅ခုမြောက်အကျိုးကတော့သံဃမာတိကတော်သမာဓိခြေလက်ဖြစ်တီကိုဟောတိဆိုတာပညာလျှောက်ခြင်းဖြင့်ရရှိထားတဲ့သမာဓိဟာကြွားတယ်လှမ်းတယ်ချတယ်ဘုံကြွားခြင်းနဲ့ကြွားတယ်လှမ်းခြင်းနဲ့လှမ်းတယ်ချခြင်းနဲ့ချတယ်ဆိုတော့ဆရာစိတ်ခြင်းလက်ကကြီးတော့ကျွတ်ကျွတ်ညံ့ညံ့ရှုလို့ရှိရရှိရအောင်လေးပေါ်မှာ ကြွားတဲ့ပုံမှာစိုက်ကလေးကြားသွားတဲ့တမာရီလှမ်းတဲ့ပုံမှာစိုက်ကလေးကြားသွားတဲ့တမာရီနှင်းချတဲ့ပုံမှာစိုက်ကလေးကြားသွားတဲ့တမာရီအဲ့ဒီတမာရီဟာသင်္ကမာတိကရတမာရီလို့ခေါ်ပါတယ်အဲ့ဒီတမာရီကစိတ္တထိတိကတာရှိတည်တယ်တော်တော်နဲ့မပြည့်ပြည့်ဘူးပေါ့ကာမှာပတိအားကောင်းနေလို့ရှိရင်စက်နှိုးလို့လွယ်တယ်လို့ပေါ့လေတဲခါနှိုးလို့ပဲอืมမိမိရောင်လည်းပဲပြည်သားသာရှိတာပဲဒါလိုပဲဒီမှာ ပညာချုပ်ချင်းချင်းစိတ်တည်ငြိမ်နေရထားတဲ့တမားတွေဟာနောက်အခါထိုင်မှုတွေရောနောက်အခါပညာချုပ်မှုတွေရောလွယ်လွယ်လေးနဲ့ပဲတခါတည်းတက်တော့တက်တာလေးနဲ့ပဲဖြစ်သွားမှာဘာမှအခက်အခဲမရှိတော့တမားတွေအပြာရှိမရှိတော့ဘူးတမားတွေဆက်သွားပြီဆိုလို့ရှိရင်ဉာဏ်တွေဖြစ်တော့တာပဲတစ်ချိန်တစ်ချိန်သွားတော့တာပဲနောက်ဆုံးဖြစ်ပြမစားငြိမ့်တာတည်းပဲရသွားနိုင်တယ်။ဉာဏ်ရဆောင်လည်းပဲတရားကြီးရသွားနိုင်တာပဲသိကောင်းတာကမှာ။ အဲ့ဒါနောက်ဆုံးအကျိုးပါပဲပြီးတော့ပညာအရှင်းမ၆ပဲနဲ့အားထုတ်ရင်တကောတရားအမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေဆိုရင်ဘာနဲ့တူလဲဆိုတော့ပထဝီတောင်းနေတဲ့ကားကိုနှိုးရတယ်လို့ဖြစ်ပါတယ်နှိုးကအမှန်ခက်ပါတယ်ရှင်းညာလုံလောက်လောက်မရှိဘူးဆိုလို့ရှိရင်ပတိအာမကောင်းတဲ့ကားကို နှိုးရတယ်လို့ပဲချက်ချင်းမနှိုးတတ်ပါဘူးလေဖြစ်တတ်ပါလေ။အဲဒီညာလုံလောက်လောက်လျှောက်လို့ရှိရင်ပတိဝအားကောင်းနေတော့ဆက်နှိုးရတာလွဲပါတယ်။အဲ့ဒီအကျိုးတွေရပါစေဆိုတဲ့အနေနဲ့ပေါ့လေ။ဘုန်းကြီးကကျက်စွာဘုရားဟောကြားထားတဲ့သင်္ကမတုတ်တံကိုထုတ်ပြီးတော့ယောဂီကိုယ်တွေးနေပေါ့ဒီပေါင်းစားပြီးတော့ဒီနေ့ဟောပါတယ်။အဲဒီဟောကြားတဲ့အချက်တွေကိုယူသည်ဒီနိုင်မှတ်သားပြီးတော့ ညွှန်ကြားတဲ့အတိုင်းအထုတ်ပြီးတော့ပညာအကျိုးတွေလည်းရရှိပါစေ။ကျော်စဲလမ်းစဲခြားစဲမှာထင်ရှားတဲ့အနာယုတ်တရားတွေကြောင်းကျိုးဆက်ပုံတွေမျက်စိရဲ့သဘောပဲဆိုတာတွေလည်းအစဉ်အဆက်ဆက်တည်ပြီးတော့နောက်ဆုံးဒုနန္ဒဘချုပ်ရင်းတဲ့နေပါကိုမျက်မှောက်ပြုတဲ့အထိဖြစ်နိုင်ကြပါစေလို့ဆုတောင်းရင်းဒီနေ့သင်္ကမတုတ်တံအဆုံးသတ်လိုက်ပါတယ်။